1544ခုနှစ်လူတို့ဩဟာကောဇာတက္ကရာ1362ခုနှစ်ဘုရုဟိမန္တဆောင်းလရာသီတကောင်မုံလာပြည့်ကျော်ရှိရနေဒီနေ့ရွှေမြန်းဝန်သာသနာရိပ်သာတို့ဓမ္မတာဝနာကုတုတူလာရောက်စီးပူးကြတဲ့ဓမ္မမာမကတရားလူလာကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားအလှူပေးဝေမှာက ရာခေစဉ်တရား၄ပါးကိုဘုန်းကြီးဟောကြားခြင်းနဲ့ပြမှာဖြစ်ပါတယ်။ရာခေစဉ်တရား၄ပါးဆိုတာဘုန်းကြီးတို့ယောဂီများအတွက်အမတန်ရနိုင်တဲ့ဖြစ်ခဲတဲ့တရား၄ပါးဖြစ်ပါတယ်။အဲ့ဒီတရားနဲ့မိမိကိုယ်ကိုဆန်းစစ်ပြီးတော့မိမိရဲ့ဘဝ လူဖြစ်ရကျိုးနတ်ပလားဆိုတာကိုဟာကိုပိုင်ပိုင်နိုင်နိုင်ဆုံးဖြတ်ချက်ချနိုင်ဖို့အတွက်ဘုန်းကြီးကဒီရာခဲ့ခြင်းတရား၄ပါးကိုဓမ္မဒါနပြုပေးမှာဖြစ်ပါတယ်ဒီတရားတော်ကိုတရားရှင်ကိုရောင်မြတ်ကြီးကကိစ္စမနုဿပတိလာဘောကိစ္စမိစ္ဆာနာဇီဝိတံကိစ္စတဓမ္မတဝနာကိစ္စဗုဒ္ဓနာမုပ္ပါဒော မနုဿပတိလာဘောလူဗုဒ္ဓနာလူလောက၌လူဖြစ်ရခြင်းသည်ဒိသောကြီးစွာလုံလာကုသိုလ်ဖြင့်ရသောကြောင့်ခဲရင်ကြီးခဲရင်လှပါပေ၏မေဇာနာဇီဝိတံတတဝါတို့၏ချမ်းသာဆက်တည်အသက်ရှင်ရှင်နေရခြင်းသည်လီကိစ္စဘေးအတဏယံတွေတွေအန္တရာယ်များလာပါသဖြင့်လွန်စွာခဲရင်လှပါပေ၏ သာဓမ္မတဝနံနိမလမနိဗ္ဗာန်ရောက်ကြောင်းတော်ကောင်းတို့ဤကြောင်းကျုပ်ပြတာမြတ်တရားကိုကြားနာရခြင်းသည်ကိစ္စဖရာပွင့်မှာကြားနာရပါသဖြင့်နာယဘူရလွန်စွာခရင်လှပါ၏ဗုဒ္ဓနာမုပ္ပါရောသုံးလို့ထောပြမြတ်ဖရာတို့ဤထင်ရှားထွန်ပါဖြစ်ပေါ်ပွင့်ပေါ်လာရခြင်းသည်နီး ဂိသောဘဝပင်ချေပါရမီတွေပြည့်ဝအောင်ဖြည့်ကျင်ရပါသဖြင့်ပွင့်လာဖို့ရာလွန်စွာခရင်လာပါပြီတော်တည်းဘုရားရှင်ကိုရောင်မြတ်ကြီးကရာဂိရင်တရား၄ပါးအနေအားဖြင့်မနုဿတ္တပတိလာဘောတဲ့ ဒိသောမနုဿပတိလာဘောမနုဿပတိလာဘောလူဘုဒ္ဓနာလူလောက၌လူဖြစ်ရခြင်းသည်ဂိသောကြီးစွာလုံလာကုသိုလ်ဖြင့်ရသောကြောင့်လွန်စွာခဲရင်လှပါပေ၏လူဘဝရဖို့ရာခဲရင်လေဘာရဖို့ရာခဲရင်လေလူဘဝရဖို့ရာဘာကြောင့်ခဲရင်တတ်လေဆိုရင်ကုသလစိတ်တသပဝတိကလောနာမအတိပရိတော ကုသလစိတ်တတကုသိုလ်စေဤဘဝတိကာလောနာမဖြစ်ပေါ်ရာချိန်ကာလအမိဒီကအတိပရိတောအလွန်နှင်းလှပါ၏ခွန်ကြီးတို့ကုတုဇင်းများရဲ့စိတ်ဟာကောင်းတဲ့ကုသိုလ်စိတ်ကများသလားမကောင်းတဲ့အကုသိုလ်စိတ်ကများသလားအကုသိုလ်စိတ်တွေကများတယ်ကုသိုလ်စိတ်ကအဖြစ်နေတယ် တနေ့လုံးမိမိကိုမျက်စိနှလုံးပွင့်လာတဲ့အချိန်ကစပြီးတော့မျက်စိနှလုံးပိတ်တဲ့အချိန်ဒီအောင်ပြန်ပြီးတော့စဉ်းစားကြည့်လိုက်ပါတဏိတာလုံးဟာမိမိပြုလုပ်လာခဲ့တာတွေဟာပြောဆိုလာခဲ့တာတွေကြံစည်နေတာတွေဟာအလုံးကုသိုလ်စိတ်တွေကများသလားအကုသိုလ်စိတ်တွေကများသလားလို့ပြန်ပြီးတော့ဆင်ញင်မှာတကယ်ဆင်ញင်နှလုံးသွင်းစဉ်းစားပြီးတော့ဝေဖန်သုံးသပ်ကြည့်မယ်ဆိုရင်အကုသိုလ်စိတ်တွေမများပေဘူးလား အခုမိမိတို့တရားခွင်မှာဝင်ပြီးတော့ရှင်မင်းဟောသာသနာရိပ်တမှာလာပြီးတော့မဟာတတိပဒဝိပဿနာတရားအလုပ်ကိုပွားများအားထုတ်ပြီးတော့မိမိရဲ့စိတ်ကလေးမိမိခန္ဓာကိုယ်မှာမြဲပြီးတော့တည်နေအောင်ရှုမှတ်တဲ့အာယုံပေါ်မှာစိတ်ကလေးကပ်ပြီးတော့တည်နေအောင်ကြိုးစားပြီးတော့ရှုနေပေမဲ့လို့လည်းပဲဒီရှုမှတ်တဲ့အာယုံပေါ်မှာစိတ်ကလေးကနေသလားမနေဘူးလားစိတ်ကလေးကမနေဘူးကောင်းတဲ့အာယုံဘာဝနာခွင့်ပေါ်မှာဘယ်လိုပဲကျင့်ပေမဲ့ဒီစိတ်ကလေးကမပြောဘူး ဘာနဲ့တူတယ်လဲဆိုတော့ရေထဲမှာပျော်ရင်ငါးလေးအဲ့ဒီရေထဲမှာပျော်တဲ့ငါးလေးဟာအဲ့ဒီရေထဲကနေကုန်းပေါ်မှာဆယ်ပြီးတင်ထားရင်ငြင်ငြင်လေးနေသလားခုံနေသလားကုန်းပေါ်မှာပျော်လို့လားမပျော်လို့လားကုန်းပေါ်မှာမပျော်လို့ရေထဲမှာဆင်းရင်လို့ခုံနေသလိုဘုန်းကြီးတို့ယောဂီများရဲ့စိတ်လေးအားလည်းပဲဘာဝနာတွင်ပေါ်မှာတင်ထားပြီးမြင့် အဲ့ဒီဘာဝနာကွင်းပေါ်မှာမပျော်တဲ့အတွက်ကြောင့်မို့စိတ်လေးဟာအဲ့ဒီငါးလေးကဲ့သို့အမြဲတမ်းလှုပ်ပြီးတော့အမြဲတမ်းခုန်နေတယ်အမြဲတမ်းယုံနေတယ်မိမိရဲ့ပျော်ခဲ့တာတွေပါခဲ့တာတွေနေခဲ့ထိုင်ခဲ့တာတွေစားတာတောက်ခဲ့တာတွေကြွားတာမော်ခဲ့တာတွေမိမိရဲ့ကာမဂုဏ်အာယုန်တွေမှာပြန်ပြေးဖို့ရအတွက်အမြဲတမ်းယုံကံပြီးတော့နေတယ်ဒီစိတ်ကလေးဟာဒီတရားကွင်းမှာပျော်ရလားဗျာ။ တရားခွင်မှမှမပြောရင်းနဲ့အဲ့ဒီမှာတရားအာယုံနဲ့မှပြောင်းဝေးဖို့ရာအတွက်ရုန်းကန်နေတယ်။အမြဲတမ်းထွက်နေတယ်အမြဲတမ်းပြန်လွင့်နေတယ်။ဒါကြောင့်ဒီစိတ်ကုသိုလ်စိတ်ကဖြစ်ဖို့ရာနဲတယ်တဲ့ဘုန်းကြီးတို့ပုတုဇဉ်လေးရဲ့စိတ်ဟာကုသိုလ်စိတ်ဖြစ်ဖို့ရာများသလားနဲသလား။အဲလိုကုသိုလ်စိတ်အဖြစ်နေပြီးတော့အကုသိုလ်စိတ်တွေအဖြစ်များတဲ့အတွက်ကြောင့်မို့အပေဘုံဖြစ်တဲ့ပုဂ္ဂိုလ်တွေကနဲသလားများသလား။ လူဘဝပြန်ပြီးတော့ဖြစ်တဲ့ပုဂ္ဂိုလ်ကရောများသလားနည်းသလားကုသိုလ်စိတ်အဖြစ်များလို့လားနည်းလို့လားကုသိုလ်စိတ်တွေအဖြစ်နည်းလို့ဒါကြောင့်ဘုရားရှင်ကိုတော်မြတ်ကြီးကကုသလစိတ်တတာ ကုသိုလ်စိတ်ဘုဒ္ဓီကာလောနာမဖြစ်ပေါ်ရာချင်းကာလမြည်ဒီကအတိပရိတောအလွန်နည်းလာပါပြီပုထုဇဉ်တို့ရဲ့စိတ်တွေဟာကုသိုလ်စိတ်ဖြစ်တဲ့အချင်းကနည်းတယ်တဲ့အကုသိုလ်ဖြစ်တာတွေကများတယ် ဒါကြောင့်သူ့ဘဝမှာလူပြန်ဖြစ်တဲ့ပုဂ္ဂိုလ်ကနေပြီးတော့အပေဘုံကြရောက်တဲ့ပုဂ္ဂိုလ်တွေကဘာဖြစ်ပါလိမ့်မယ်။ညာလေ။ဒါကြောင့်ဘုန်းကြီးတို့မိမိတို့ရဲ့မျက်မြင်မှာပြန်ပြီးတော့စမ်းစစ်ကြည့်ပေါ့။ကုန်းပေါ်မှာဖြစ်စီရေပေါ်မှာဖြစ်စီကောင်းကင်မှာဖြစ်စီကျန်တဲ့ကျက်စားသွားလာပြီးတော့နေကြတဲ့တိရစ္ဆာန်အမျိုးမျိုးအပြင်၃မျိုး၃စားမရှိပေဘူးလား။ကုန်းပေါ်မှာကျက်စားတဲ့တတ္တဝါတွေရေပေါ်မှာကျက်စားတဲ့တိရစ္ဆာန်တတ္တဝါတွေ ကောင်းငင်မှာကျက်စားပြီးတော့နေတဲ့တိရစ္ဆာန်တွေသုံးမျိုးသုံးစားရှိတယ်အဲ့ဒီတိရစ္ဆာန်များကိုဘုန်းကြီးတို့အခုကမ္ဘာလူဦးရေနဲ့နှိုင်းရှင်ပြီးတော့ကြည့်မယ်ဆိုရင်လူဦးရေနဲ့တိရစ္ဆာန်ဦးရေဘယ်ဦးရေကများတိရစ္ဆာန်ဦးရေကများရဲ့အိမ်တအိမ်မှာပဲကြည့်လိုက်ပါအိမ်တအိမ်မှာပဲမိမိအဲ့ဒီအိမ်မှာနေကြမယ်ဆိုရင်မိသားစုတစုနေကြမယ်ဆိုရင်များလာမှအဲ့ဒီအိမ်ဟာ10ယောက်12ယောက်ဒါပါပဲ။ ဒါပေမဲ့အဲ့ဒီအိမ်မှာမိကိုပြီးတော့နေကြတဲ့တိရစ္ဆာန်တွေကနည်းနည်းလေးလားအများကြီးလားအများကြီးတဲ့ဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကနခတိကတုတ်တမှာရှင်သားတို့တဲ့သင်တို့ဘယ်လိုမှထင်ကြသလဲငါဘုရားရဲ့လက်သေးပြားပေါ်မှာတင်ထားတဲ့မြေမုံနဲ့ဟောဒီမဟာပရဝိမြေကြီးပေါ်မှာရှိတဲ့မြေမုံဟာဘယ်ဟာကတာလွန်ပြီးတော့များသလဲလို့ဒီလိုဘုရားရှင်ကိုရောမြတ်ကြီးကယဟန်တော်ရှင်မြတ်ဒီကိုမေးတဲ့အခါကာလကြတော့ အဲဒီမှာယဟန်တော်များကနေပြီးတော့မြတ်စွာဘုရားရဲ့ဘုရားရှင်ကိုရောမြတ်ကြီးရဲ့လက်သေးပေါ်မှာရှိတဲ့မြေမုံဟာအလွန်အမတန်မှနည်းလာပါတယ်ဘုရားရဲ့မဟာပရဝေမြကြီးပေါ်မှာရှိတဲ့အမြေမုံနေဟာတော့ဖြင့်အမတန်မှများလာပါတယ်ဘုရားလို့ဒီလိုပြောတဲ့အခါကျတော့ဘုရားရှင်ကိုရောမြတ်ကြီးကချက်သားရို့တဲ့လူဘဝကသုတိပြည့်ကျွေးသေးလွန်ကြလို့ရှိရင် တဖန်လူပြန်ပြီးတော့ဖြစ်တဲ့ပုဂ္ဂိုလ်ဟောဤငါဘုရားရဲ့လက်သေးပြပေါ်မှာရှိတဲ့မြေမှုန့်လိုပဲအလွန်တရာမှနေတယ်လူဘဝမှာကွယ်လွန်သွားလို့ပြန်ပြီးတော့လူပြန်ဖြစ်တဲ့ပုဂ္ဂိုလ်ကများသလားနေသလားငရေတိစ္ဆာပြိတ္တာဆိုတဲ့ဘုံလေးမှသာဖြစ်ပြီးတော့နေတဲ့ပုဂ္ဂိုလ်ကြီးကမြေကြီးပေါ်မှာရှိတဲ့မြေမှုန့်လိုပဲတဲ့အလွန်တရာမှများရဲ့ လေလွန်သွားကြလို့လေလွန်သွားကြလို့ရှိရင်အပေဘုံမှာကြာရောက်ပြီးတော့ငရေဘုံမှာကြာရောက်တဲ့ပုဂ္ဂိုလ်တွေတိရစ္ဆာန်ဘုံမှာကြာရောက်တဲ့ပုဂ္ဂိုလ်တွေပိဋ္ဌာဘုံမှာကြာရောက်တဲ့ပုဂ္ဂိုလ်တွေကနေသလားများသလားဒါဘာကြောင့်လဲကုသိုလ်စိတ်ကများလို့လားအကုသိုလ်စိတ်ကများလို့လားအကုသိုလ်စိတ်တွေများလုံးလို့အခုမိမိတို့ကိုကိုယ်စိတ်လေးကိုကိုတန်ရှင်းအောင်နေမယ်ကိုယ်စိတ်လေးကိုကျင်းကျင်းအောင်ဓာမယ် ဟောဒီမိမိရဲ့စိတ်တွေကိုမကောင်းတဲ့အာယုန်ထဲမှာမရောက်စေဘဲနဲ့ကောင်းတဲ့အာယုန်ထဲမှာနေအောင်ထားမယ်ဆိုပြီးတော့တရားရိပ်တာမှာလာပြီးတော့မဟာသတိပဒဝိပဿနာတရားတွေကိုလာပြီးရှုပွားအထုတ်နေပြီမလို့လည်းပဲဒီစိတ်ကလေးဟာဒီတရားအာယုန်ထဲမှာနေတာနေသလားများသလားနေကနေပြီးတော့တရားအာယုန်တွေမှာပြန့်နေတာတွေကဘာဖြစ်လဲညာနေတယ်ကောင်းတဲ့အာယုန်တွေမကောင်းတဲ့အာယုန်တွေမှာနေတာများတယ်ဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးက ယောက်ျားတစ်ယောက်ဟာတဲ့တပေါက်သေးသာရှိတဲ့ထဘိုးကိုမဟာသမုဒ္ဒရာထဲမှာပြစ်ပြီးတော့ချလိုက်မယ်ဆိုပါရင်အဲ့ဒီထဘိုးကြီးဟာအရှိကလေးလာလို့ရှိရင်အနောက်ကိုအနောက်ကလေးလာရင်အရှိကိုတဲ့ညောပါပြီးတော့နေလိုက်မယ်ဒီမဟာသမုဒ္ဒရာကြီးထဲမှာလည်းပဲမျက်စိနှစ်ပတ်လုံးကန်းနေတဲ့လေကန်းကြီးတစ်ကောင်ရှိတယ်မဟာသမုဒ္ဒရာကြီးထဲမှာလည်းပဲမျက်စိနှလုံးစလုံးကန်းနေတဲ့လေကန်းကြီးတစ်ကောင်ရှိတယ် အဲ့ဒီလေကန်းကြီးဟာလည်းပဲအနှစ်တရာကြာမှတစ်ကြိမ်သာရေပေါ်မှာပေါ်တယ်လေကန်းကြီးဟာအနှစ်တရာကြာမှဘယ်နှကြိမ်ပေါ်လဲတစ်ကြိမ်နဲ့သာလည်းရေပေါ်မှာပေါ်ပြီးတော့နေပေါ်ပြီးတော့လာတယ်ဒီသမုဒ္ဒရာထဲမှာအတိမနေပဲနေမျောပါပြီးတော့နေတဲ့တပေါက်သေးသာရှိတဲ့သဘောကြီး အပေါက်ကလည်းပဲအဲ့ဒီသဘောကြီးမှာဘယ်နှပေါက်ပါလဲတပေါက်သေးသာရှိတဲ့သဘောကြီးဟာအဲ့ဒီမှာသမုဒ္ဒရာထဲမှာအရှိကလီလာရင်အနောက်အနောက်ကလီလာရင်အရှိက မျောပါပြီးတော့နေတဲ့အဲ့ဒီမျောပါပြီးတော့နေတဲ့သဘောတုံးအပေါက်ထဲမှာ အနှစ်တရားမှာတစ်ကြိမ်သာပေါ်တဲ့လေကမ်းကြီးရဲ့လေပင်သွင်းမိဖို့ရာဆိုတာလွယ်သလားခင်းရင်သလားအမတန်ကိုခင်းရင်လေဒီသဘောတုံးကြီးကလေပင်မျောနေတာဆိုတော့ငြိမ့်နေတာမဟုတ်ဘူးလေကမ်းကြီးကလည်းပဲအများအားပေါ်တာလည်းမဟုတ်ဘူးအနှစ်တရားကြာမှဘယ်နှကြိမ်တကြိမ်နဲ့သာပေါ်လာတဲ့လေကမ်းကြီးရဲ့အဲ့ဒီလေပင်ကောင်းတဲ့ဟောဒီသဘောတုံးရဲ့အပေါက်နဲ့ စွန့်မိဖို့ရာဆိုတာလွယ်ပါမလားဗျာလုံးဝမလွယ်ပါတဲ့ဒါပေမဲ့လို့လူအဖြစ်နဲ့စံမယ်ဆိုရင်အဲ့ဒီတဘိုးတုံးအပေါက်ထဲမှာလေကန်းကြီးရဲ့လေတွင်တွင်းမိဖို့ရာဟာတွင်းမိဖို့ရာဟာလွယ်တော့လွယ်လိမ့်မယ်တွင်းမိရင် တွင်းမိနိုင်ပါလိမ့်မယ်လူအဖြစ်ကိုရဖို့ရာကအဲ့ဒီတဘိုးတုံးတပေါက်ထဲကိုလေကန်းရဲ့လေပင်ကြီးတွင်းမိဖို့ရတဲ့ပို့ပြီးတော့ခဲရင်လေလူအဖြစ်ကိုရဖို့ရာကပို့ပြီးတော့မခဲရင်မေဘူးလား ဒီပို့ပြီးတော့ခရင်နေလူပြည့်ရဖို့ရပို့ပြီးတော့ခရင်နေအကြောင်းကိုဒီမှာပြထားတာလေးတွေရှိသေးတယ်။ဘုန်းကြီးတို့ဟောရင်လူပြည့်ကနေပြီးတော့အတဇင်းနဲ့ဟိုကောင်းငင်ကနေပြီးတော့အတဇင်းနှစ်စင်းကိုချလိုက်မယ်ဒီကနေ့လွတ်လိုက်မယ်ဆိုရင်နဲ့အဲ့ဒီအပြားထိတ်ချင်းချိဖို့ရဆိုတာလွယ်ပါမလားမလွယ်နိုင်ဘူးတဲ့ဟောဒီလူအဖြစ်နဲ့သာမယ်ဆိုရင်အဲ့ဒီလိုအင်မတန်မှခင်းရင်နဲ့အပြားထိတ်ချင်းသာဖြစ်ခြင်းဖြစ်မယ်။ လူအဖြစ်ရဖို့ရာကအဲ့ဒီအပြားဖြစ်ခြင်းထိဖို့ရာဖြစ်ပို့ပြီးတော့ခင်းရင်လေ။ဘာကြောင့်ခင်းရင်လားလေကုသိုလ်စိတ်ဖြစ်ဖို့နည်းလို့လားများလို့လား။ကုသိုလ်စိတ်ဖြစ်တဲ့အချိန်တွေကနေပြီးတော့အကုသိုလ်စိတ်တွေဖြစ်တဲ့အချိန်တွေကဘာဖြစ်နေတာလဲ။ညာနေတဲ့အတွက်ကြောင့်တကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးကကိစ္စမနုဿပတိလာဘောမနုဿပတိလာဘောလူဘုံဌာနာလူလောက၌လူဖြစ်ရာခြင်းသည် ကိသောကြီးစွာလုံလာကုသိုလ်ဖြင့်ရသောကြောင့်ခဲရင်ကြီးခဲရင်လာပါ၏။အဲ့လောက်ခဲရင်တဲ့လူဘဝကြီးကိုဘုန်းကြီးတို့ယောဂီများအခုရနေသလားမရဘူးလား။ရနေတယ်။ဒါအတိတ်ကမိမိတို့ကုသိုလ်တွေပြုခဲ့လို့လားမပြုခဲ့လို့လားဗျာ။အဲဒီလိုအင်မတန်ကြာခဲ့တဲ့လူဘဝကိုလည်းပဲရနေပြီ။နောက်တစ်ခါနံပါတ်2နေအပြင်ကိစ္စမစ္ဆာနာဇီဝိတံတဲ့ မေဇာနာဇီဝိတံတတ္တဝါတို့၏ချမ်းသာစွတိအသက်ရှိရှိနေအခြင်းပင်လီကိဋ္ဌံဘေအတဏယံတွေတွင်အန္တရာယ်တွေများလာပါသဖြင့်လွန်စွာခင်းရင်လာပါ၏လူဘဝရလာပြီသို့တော်လည်းပင်ဘဝရလာပြီမဲ့လို့လည်းပဲအသက်ရှိရှိနေဖို့ဆိုတာရောလွယ်ပါမလားဗျာအသက်ရှိရှိနေဖို့ဆိုတာလည်းပဲမလွယ်ပါတဲ့ဘုန်းကြီးတို့ယောဂီများ ပြန်ပြီးတော့စဉ်းစားပြီးတော့တဏိတာဆင်ခြင်ကြည့်လိုက်မိမိတို့ဒီမှာတနေ့တနေ့သိဆုံးပြီးတော့နေကြတဲ့ပုဂ္ဂိုလ်တွေဟာနည်းနည်းလေးလားအများကြီးလားဘုန်းကြီးတို့ရန်ကုန်မြို့တစ်မြို့ရဲ့ပဲသိစရင်ကိုသာသွားပြီးတော့ကြည့်လိုက်စမ်းပါဒီနေ့တနေ့သိနေကြတာတွေဟာအသက်အရွယ်ကြီးရင်တဲ့ပုဂ္ဂိုလ်တွေလည်းလက်ဖြစ်တဲ့ပုဂ္ဂိုလ်တွေအသက်အရွယ်ငယ်တဲ့ပုဂ္ဂိုလ်တွေနောက်ဆုံးမွေးဖွားစပုဂ္ဂိုလ်တွေ ရက်ပိုင်းလောက်သာရှိသေးတဲ့ပုဂ္ဂိုလ်တွေအချိန်ပိုင်းလောက်သာရှိသေးတဲ့ပုဂ္ဂိုလ်တွေသိဆုံးကြတာတွေမရှိသေးဘူးလားဗျာနည်းနည်းလေးလားအများကြီးလားအများကြီးပဲဟောဒီမြို့တစ်မြို့လေဘုန်းကြီးတို့ရန်ကုန်မြို့တစ်မြို့လေးရဲ့အတိုင်းတန်နဲ့ကြည့်မယ်ဆိုရင်လည်းသိဆုံးတဲ့ပုဂ္ဂိုလ်တွေအများကြီးနောက်တရားကြည့်လို့တကဘာလုံးရဲ့အနည်းနဲ့ခြုံပြီးတော့ကြည့်လိုက်မယ်ဆိုပါရင်သိဆုံးတဲ့ပုဂ္ဂိုလ်တွေဟာနည်းမလားများမလား96ပြားသောယောဂဝေဒနာကြောင့်သိဆုံးကြတဲ့ပုဂ္ဂိုလ်တွေရောမရှိပေဘူးလား နောက်ပြီးတော့ကာယထာစတဲ့ဂျင်အမျိုးမျိုးတိုက်လို့ပြက်လို့မှောက်လို့ပြည့်စည်ကြတဲ့ပုဂ္ဂိုလ်တွေရောမရှိပေဘူးလားနောက်တခါစစ်ဘေးစင်တန်းကြောင့်တည်ဆုံးကြတဲ့ပုဂ္ဂိုလ်တွေရောမရှိပေဘူးလားနောက်တခါရေဘေးမိဘေးလေဘေးငတ်မောခေါင်းပါခြင်းဆိုတဲ့ဘေးတွေအဲဒီဘေးမျိုးမျိုးကြုံတွေ့လို့တည်ဆုံးကြတဲ့ပုဂ္ဂိုလ်တွေရောမရှိပေဘူးလားဒီလိုဆိုရင်တစ်နေ့နေ့တစ်နေ့တစ်နေ့မှာဆိုရင်တောင်းသိချီပြီးတော့တည်နေကြတဲ့ပုဂ္ဂိုလ်ကြီးမရှိကြပေဘူးလားဗျာ။ အဲ့လိုတည်နေကြတဲ့ပုံကိုယ်တွေထဲမှာမိမိပါသလားမပါသေးဘူးလားမပါသေးဘူးလေမိမိခုအသက်ရှင်ရှင်နေရတယ်ဟုတ်တယ်မို့လားဒီလောက်တောင်တချို့ပုဂ္ဂိုလ်တွေမှာမိခင်ရဲ့ဝမ်းကြတိုက်ကကျွတ်လို့တဲ့အချိန်လေးမှပဲစက္ကန့်ပဲအချိန်လေးမှပဲကွယ်လွန်သွားတာရှိတယ်မိနစ်ပိုင်းချိန်လေးမှပဲကွယ်လွန်သွားတာရှိတယ်နာရီပိုင်းချိန်လေးမှပဲကွယ်လွန်သွားတာရှိတယ်ရက်ပိုင်းလပိုင်းနှစ်ပိုင်းလောက်နဲ့ကွယ်လွန်သွားတဲ့ပုဂ္ဂိုလ်တွေမရှိသေးဘူးလားဗျာအသက်တိုးလိုက်ကြတာ အဲ့လိုလူတွေမှာသိဆုံးနေတယ်လို့တိရစ္ဆာန်တွေမှာကြည့်လိုက်စမ်းပါလားအချင်းချင်းနိုင်ရနိုင်ရတွေကိုတပ်ပြစားတော့လို့သိဆုံးကြတာတွေရောမရှိပေဘူးလားလူတွေကနေပြီးတော့တပ်ပြပြီးစားတော့လို့နေခြင်းနဲ့များသိဆုံးကြတာတွေတရားဝါတွေရေတွက်လို့ရောရနိုင်ပါမလားဗျာမရင်မတွက်နိုင်တော့အောင်လူတွေလူတော်ဝါတွေကနေလူတွေကနေပြီးတော့တပ်ပြပြီးတော့အာဟာရဖြစ်နေစားတော့နေကြတာတွေစားတော့လို့သိကြရတာတွေတရားဝါတွေအများကြီးတယ် အဲဒီလိုတည်ဆုံးရတဲ့ပုဂ္ဂိုလ်တွေထဲမှာမိမိပါသလားမပါဘူးလားကဲဒီတော့မိမိမှာအသက်ရှိရှိမနေရဘူးလားကဲဒီတော့အသက်ရှိရှိနေဖို့ရာခင်းရင်နေထဲကနေပြီးတော့အသက်ရှိရှိနေနေရပြီဒါကြောင့်မိစ္ဆာနာဇီဝိတံတတ္တဝါတို့ဤချမ်းသာစေတည်အသက်ရှိရှိနေရခြင်းဒီနည်းကိစ္စဘေးအတဏယံတွဲတွဲအန္တရာယ်ရင်းများလာပါတဲ့ဖြင့်လွန်စွာခွင့်ရလာပါပြီအသက်ရှိရှိနေဖို့ဆိုတာ အင်မတန်မှခေရင်နေတဲ့အခုသိခြင်းတရားတွေကနေသလားမြန်သလားဗျာသိခြင်းတရားတွေကအခုမြင်ပြီးတော့အခုပြောင်းနေတာတွေရှိတယ်ချက်ချင်းအခုတွေမြင်ပြီးတယ်ခဏလေးနေရင်မိနစ်ပိုင်းနာရီပိုင်းလေးနဲ့သိဆုံးသွားတဲ့ပုဂ္ဂိုလ်ရောမရှိပြီဘူးလားဗျာရှိတယ်အဲ့လိုသိခြင်းတရားတွေဒီလောက်မြန်ဆန်နေတဲ့တဲ့ကမိမိမသိသေးပဲနဲ့အခုကြံရှိနေသေးတယ်ဆိုရင်မိမိမှာကံကောင်းသလားကံဆိုးသလား အမတမကံကောင်းတဲ့အသက်ရှိရှိနေရတယ်။ဒါကြောင့်လူဘဝကိုလည်းရနေပြီအသက်ရှိရှိလည်းနေရပြီ။နောက်တစ်ခါနံပါတ်3အနည်းအပြင်တတ္တမသဝနာတတ္တမသဝနာနိမလမနိဗ္ဗာန်ရောက်ကြောင်းသူတော်ကောင်းတို့၏ကြောင်းကျိုးပြတာမြတ်တရားကိုကြားနာရခြင်းဒီနည်းကိစ္စဖျားပွင့်မှကြာနာရပါသဖြင့်နာယဘူရလွန်စွာခင်းရင်လာပါ၏။ တရားနာဖို့ရာရော လွယ်သလားခဲရင်သလားဒါပေမဲ့လို့အခုဖြစ်မှာတော့ပြင်ဘုန်းကြီးတို့ယောဂီများကမြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးကနေလို့လာလို့တွန်းနေတောက်ပပြီးတော့နေတဲ့အတွက်ကြောင့်မို့တရားပွဲတွေတရားဟောနိုင်တဲ့ပုဂ္ဂိုလ်တွေမရှိပြီဘူးလားတကယ်လို့သာသနာ့ဘအချင်းကကဏ္ဍမှာသွားပြီးတော့လူဖြစ်မယ်ဆိုရင်အဲ့ဒီမှာတရားဟောနိုင်ပြောနိုင်တဲ့ပုဂ္ဂိုလ်ရှိပါမလား တရားဟောနိုင်တယ်ပြောနိုင်တယ်ပုဂ္ဂိုလ်မရှိဘူးတဲ့ဒါကြောင့်မို့တရားနာဖို့ရလွယ်သလားဆင်းရင်သလားအနေကေတုကတေတုဓမ္မဒေလကတာပုဂ္ဂလတာဒုံလဘတာယသတ္တမသဝနံပိကိစ္စံအနေကေတုတဘာမကမြာပြာနာကုန်သောကဗေတုကဘာတို့၌ဓမ္မဒေလကတာတရားတို့ကိုဟောကြားနိုင်သော ပုဂ္ဂလတာပုဂ္ဂိုလ်ဤဒုံလဘတာယာရနိုင်ခဲ့သည့်အဖြစ်ကြောင့်သတ္တမသဝနာပိသူတော်ကောင်းတရားကိုနာကြားရခြင်းဒီဒီကိစ္စခရင်လာပါ၏ဘုန်းကြီးတို့တရားဟောနိုင်တဲ့ပုဂ္ဂိုလ်ဘုရားရှင်ကိုရောင်မြတ်ကြီးဟောကြားတော်မူထားတဲ့တရားဒေသနာတော်တိုင်းဘုရားရှင်ကိုရောင်မြတ်ကြီး၄၅ဝါကာလကြာဟောကြားတော်မူထားတဲ့ဒေသနာတော်တိုင်းလိုက်နာပြီးတော့ ဘုရားရှင်ရဲ့ကိုယ်စားအနေအားဖြင့်ဟောပြောနိုင်တဲ့ပုဂ္ဂိုလ်ဟာများသလားနည်းသလားအမတန်မှနည်းတယ်အခုဘုန်းကြီးတို့ယောဂီများလူတရားမှတရားဟောနိုင်တဲ့ပုဂ္ဂိုလ်တရားရှိပါမလားမရှိနိုင်ဘူးလေဒါကြောင့်တရားဟောနိုင်တဲ့ပုဂ္ဂိုလ်မရှိတဲ့အတွက်ကြောင့်မို့အဲ့ဒီမှာတရားနာဖို့ရာဆိုတာအမတန်မှခင်းရင် ဒါကသာသနာတွင်သာသနာ့ဘအချိန်ခါကာလမှာဆိုရင်တော့လူတရားမှလည်းတရားမရှိဘူးတထောင်မှလည်းတရားမရှိဘူးတထောင်တသိန်းတရားဟောနိုင်တဲ့ပုဂ္ဂိုလ်ရှိပါမလားမြတ်စွာဘုရားဟောတဲ့တရားကိုဟောနိုင်တဲ့ပုဂ္ဂိုလ်မရှိဘူးဗျာအဲ့လိုမရှိတဲ့အတွက်ကြောင့်မို့ထိနန်းစည်းစိမ်ကြီးစွန့်လွန်ပြီးတော့တရားနာဖို့ရတဲ့တရားချာထွက်တဲ့တာရကတောင်ရှိခဲ့တယ်ဘုန်းကြီးတို့ကတ္တဗမြတ်စွာဘုရားရှင်ကိုရောမြတ်ကြီးပြိဋိဘံဝင်ဆံတော်မူပြီးတဲ့နောက်ပိုင်း ပြိနိဗ္ဗာန်ဝင်ဆန်းတော်မူပြီးတဲ့နောက်ပိုင်းမှာဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာတော်ကွယ်ပသွားဘုန်းကြီးတို့ဂေါရမမြတ်စွာဘုရားရှင်ရဲ့သာသနာတော်ဟာနှစ်ပေါင်း9000ထားခဲ့ပြီးမယ်လို့လည်းပဲကတ္တဝမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာတက်တန်းရှိတဲ့အချိန်မှာပွင့်တော်မူတဲ့အတွက်ကြောင့်မို့အဲဒီမှာဘုရားရှင်ရဲ့သာသနာတော်ဟာဘုရားရှင်ကိုရောမြတ်ကြီးပြိဋိဘံဝင်ဆံတော်မူပြီးတဲ့နောက်ပိုင်းမကြာမီမှာပဲသာသနာတော်ကြီးကွဲပတော်မူရဲ့ အဲလိုသာသနာတော်ကြီးကွဲပါတော်မူတဲ့အချိန်ခါကာလမှာပေါ်ပေါက်ပြီးတော့လာခဲ့တဲ့ဓမ္မသုံးတရားမင်းကြီးဟာတိုင်းပြည်ကိုအုပ်ချုပ်ပြီးတော့မင်းလုပ်နေရပေမဲ့လူလေးတွေမြတ်စွာဘုရားရှင်ဟောကြားတော်မူတဲ့တရားကိုနာကြားလို့တဲ့အတ္တသန္တာတွေပြင်းပြဒီလိုအတ္တသန္တာတွေပြင်းပြတော်မူတဲ့အတွက်ကြောင့်တိုင်းပြည်မှာလှည့်ပြီးတော့အပညာထောင်တုတ်တင်ပြီးတော့မောင်းတင်နေခတ်ပြီးတော့ ရသော်ဘုရားရှင်ကိုရောင်မြတ်ကြီးဟောကြားတော်မူတဲ့တရားတက္ကထာလောက်ဟောပြောနိုင်တဲ့ပုဂ္ဂိုလ်ရှိရင်နဲ့အဲ့ဒီအတ္တရာထောင်တို့ကိုယူဖို့ဆိုပြီးတော့လေးပြင်းလေးရကိုမောင်းကျင်နေခတ်တယ်။အဲဒီလိုလေးပြင်းလေးရကိုမောင်းကျင်နေခတ်ပြီးမယ်လို့လည်းပဲအတ္တရာထောင်တို့ကိုမြေသူမှယူတဲ့ပုဂ္ဂိုလ်မရှိဘူးတဲ့။ နောက်ဒုတိယရဲ့နေရာပြင်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့တရားတော်ကိုပူဇော်တာဟာနည်းနေလို့ဖြစ်လိမ့်မယ်။အဲဒီတော့အဘရိယ2000တင်ပြီးတော့လှည့်စေအဘရိယ2000တင်ပြီးတော့၄ရင်၄ရမောင်းခြင်းနေခတ်ပြီးမယ်လို့လည်းပဲမြတ်စွာဘုရားရှင်ဟောတော်မူတဲ့တရားတက္ကတာဟောပြောနိုင်တဲ့ပုဂ္ဂိုလ်ရှိရလားဗျာ။မရှိတဲ့အတွက်ကြောင့်မို့အဲဒီအဘရိယ2000ကိုယူမဲ့ပုဂ္ဂိုလ်မရှိပြန်။နောက်တတရားအနေအချင်းအသရာ3000တင်တယ်သရုတ်တရနေအချင်းအသရာ4000တင်တယ် အဲဒီလိုနဲ့ဒေယတိတေယအတ္တရာတောင်လုပ်ပြီးတိုးတိုးပြီးတော့တင်လိုက်တာနောက်ဆုံးရှင်းတောင်မနိုင်တော့မနိုင်တော့တဲ့အခါကျတော့မှအဲဒီလောက်နဲ့ထားပြီးတော့လက်နေပြီးတော့လေးချင်းလေးရမောင်းချင်းနေခတ်တဲ့အခါကာလမှာအဲ့ဒီအသမားများကိုပဲပုဂ္ဂိုလ်မှယူတဲ့ပုဂ္ဂိုလ်မရှိဘူးတဲ့ယူတဲ့ပုဂ္ဂိုလ်မရှိဘူးဆိုတာမြတ်စွာဘုရားဟောတော်မူတဲ့တရားတရားထာကိုဟောနိုင်တဲ့ပုဂ္ဂိုလ်ရှိလို့လားမရှိလို့လားဒီတော့တရားဟောတဲ့ပုဂ္ဂိုလ်ရှားတာလားပေါ်များတာလား အင်မတန်ကိုရှားပါပြီးတော့နေပြီသာသနာတော်ကြီးကွဲပါသွားတာနဲ့တပြိုင်နက်တည်းတရားဟောနိုင်တဲ့ပုဂ္ဂိုလ်မရှိအဲဒါနဲ့ဓမ္မတုံတရာမြင့်ကြီးကအားလုံးမူကြီးမာယာဒေနာပတိတွေကိုညီလာခံခေါ်သေးပြီးတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟောကြားတော်မူတဲ့တရားလေးတကားဒါလောက်မှနာကြားခွင့်မရတဲ့အတွက်ကြောင့်မို့မင်းလုံနေရပေမဲ့လို့လည်းငါမပြောမှွေဘူးဒါကြောင့် ဟောဒီတိုင်းပြည်နဲ့ဒီနန်းကိုတင်းလို့စီမံပြီးတော့အုပ်ချုပ်ရကြတဲ့ငါလှည့်လေပြီးတော့တရားကြားမယ်ဆိုပြီးတော့မထင်ရှားတဲ့အဝတ်စားတွေဝေပြီးတော့အဲဒီမှာနေနေလေးပြင်လေးရတော်ရွာဒေသတွေနေစုံနေပြရဒီမှာတော့ပြင်ဟောနိုင်ပြောနိုင်တဲ့ပုဂ္ဂိုလ်ပညာရှိသူတော်ကောင်းတွေရှိတန်ကောင်းရဲ့ဆိုပြီးတော့အဲဒီမှာလက်ပံပြီးတော့တရားစာအဲလိုတရားနာဖို့ရှားတဲ့အချိန်ကာလမှာ ဘုန်းကြီးတို့တရားမင်းကလေးတွေဗန္ဓုကပလာမြတ်ကြောင့်ပြတင်းနေခါကလကြတော့ဘာကြောင့်များငါရဲ့ဗန္ဓုကပလာမြတ်ကြောင့်ပြတင်းရတာလေလို့ရှင်ရင်ပြီးတော့ကြည့်လိုက်တဲ့အခါကလကြတော့ဓမ္မသုံးတရာမင်းကြီးတရားနာလိုတဲ့အတ္တသန္တာဤပြင်းပြပြီးတော့ဒီနံစီစိန်စွန့်လို့တန်ကြီးစီစိန်စွန့်လို့ပြီးတော့တရားချထွက်တယ်ဆိုတာကိုမြင်တဲ့အတွက်ကြောင့်မို့အဲဒီမှာတရားမင်းကနေပြီးတော့ဘလူးကောင်ဆောင်ပြီးတော့ဓမ္မသုံးတရာမင်းကြီးလမ်းပဲလမ်းကနေပြီးတော့စောင့်ကြိုးတယ် အဲလိုဓမ္မသုတ္တရာမင်းကြီးလာမလန်းကနေစောင့်ကြိုးတော့ဓမ္မသုတ္တရာမင်းကြီးခရီးပင်မှလို့တထောင်နာရီခါကာလကြတော့အဲဒီမှာဘလူတရားမင်းကပါစစ်တာတဲ့ဘလူကမင်းပြီးတော့သင်လူသားဟာကျွန်ုပ်ရဲ့အစာဖြစ်ပြီးကျွန်ုပ်ရဲ့ပိုင်တဲ့တက်မှာရောက်လာတဲ့အတွက်ကြောင့်ကျွန်ုပ်အစာဖြစ်ပြီးသင်လူသားကိုကျွန်ုပ်သားရလိမ့်မယ်ပေါ့အဲဒီမှာဘုန်းကြီးတို့ဓမ္မသုတ္တရာမင်းကြီးကလည်းကျွန်တော်ဟာတာမန်လူသားတယောက်မဟုတ်ပါတန်းကြီးအုပ်ချုပ်ပြီးတော့မင်းလုပ်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဒါကြောင့် မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟောကြားတော်မူတဲ့တရားတော်ကိုနာကြားလိုတဲ့အတွက်ကြောင့်မူတရားကြားထွက်လာခြင်းဖြစ်ပါလေ။ဒါကြောင့်မြတ်စွာဘုရားဟောကြားတဲ့တရားတော်ကိုနာကြားပြီးရင်တော့ပြင်အသည်ဘလူးမင်းအလိုရှိတယ်လို့ကျွန်ုပ်ကိုစမ်းနိုင်ပါလေ။အဲဒီမှာဘလူးကလည်းပဲကျွန်ုပ်အစမစမ်းရတာကြာပြီဖြစ်တဲ့အတွက်ကြောင့်အတင်းကိုစမ်းရလိမ့်မယ်ပေါ့။ဒါနဲ့ဓမ္မတုဒ္ဒရမင်းကြီးကအသင်ဘလူးမင်းရော ကတ္တဗမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကိုမပြီးလိုက်ဘူးလားလို့မေးတဲ့အခါကလည်းကြတော့ဘလူမင်းကကျွန်ုပ်ကတ္တဗမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကိုမှီလိုက်ပါတယ်။မှီလိုက်တဲ့ဆိုရင်အသင်ဘလူမင်းဟာကတ္တဗမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူတဲ့တရားလေးတကားထားလောက်မှမှတ်သားပြီးတော့မထားလိုက်ဘူးလားလို့မေးတဲ့အခါကလည်းကြတော့အဲ့ဒီမှာတရားမင်းကဗန်ပြတ်တဲ့အဲ့ဒီဘလူမင်းကနေပြီးတော့အသင်ဓမ္မတုံတရာမင်းကြီးကျွန်ုပ် မြတ်စွာဘုရားဟောကြားတော်မူတဲ့တရားများများတော့မမှတ်သားမိပါတကားတာတော့ပြန်မှတ်သားထားပါတယ်ဒီလိုဆိုရင်ကောင်းပြီအရှင်မလုံးမင်းကနေပြီးတော့ကျွန်ုပ်ကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူတဲ့တရားလေးတကားတာကိုဟောကြားပေးပါဟောကြားပြီလို့ကျွန်ုပ်နာကြားပြီးပြီဆိုရင်ကျွန်ုပ်ရဲ့အသားကိုအသင်အလိုရှိလို့သုံးဆောင်နိုင်ပါတယ်ဓမ္မတုဒ္ဒရာမင်းကြီးကနေပြောတယ် အဲဒီကာမတရားမင်းငါးပါးကျင်တာလည်းဘလူကလည်းပဲအပင်ဓမ္မသုံးတရာမင်းကြီးကျွန်ုပ်အစာမစားရတာကြားပြီးဒါကြောင့်အတင်းရဲ့အသားကိုစားပြီးမှပဲကျွန်ုပ်ဟောကြားပေးနိုင်မှာဖြစ်တယ်အဲလိုစကားပြောဆိုပြီးတော့နေကြတဲ့ခါကြတော့မှဓမ္မသုံးတရာမင်းကြီးကနေပြီးတော့ကဲအတင်းဘလူမင်းဒီလိုဆိုရင်ကျွန်ုပ်ကလည်းတရားနာခြင်းအတင်းကလည်းအသားစားခြင်းနဲ့ဒီတော့ကျွန်ုပ်ဂတိကြည့်ပါလေတဲ့မင်းရဲ့ဂတိဖြစ်တဲ့အတွက်ကြောင့်ကိုကြည့်ပါလေကျွန်ုပ်ကဟောဒီ တောင်ထိပ်ပေါ်ကနေပြီးတော့တက်မယ်အသင်ကနေပြီးတော့ဟောဒီ6ထဲကနေပြီးတော့နေပါအသင်က6ထဲကနေပြီးတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတဲ့တရားဂါထာကိုသင်ကျွတ်ပွားပြီးတော့ဟောကြားပေးလိုက်ပါကျွန်ုပ်နာကြားရင်းနဲ့ပဲအသင်ပါဇတ်တွေကိုခုံပြီးတော့ဆင့်ပေးပါမယ်လို့အဲ့လိုပြောဆိုပြီးတော့တယောက်နဲ့တယောက်ဂတိကဝပြုတ်ပြီးတော့သဘောတူသွားတဲ့အခါကလာကြတော့ဓမ္မသုံးတရာမင်းကတောင်းပေါ်တဲ့အကြံမင်းကပန်းစင်ထားတဲ့ဘလူကနေပြီးတော့အဲ့ဒီမှာကြောက်ကြတဲ့မှာချင်း ဟင်းပြီးတဲ့ခါကာလကြတော့အဲ့ဒီမှာမိမိရဲ့ဂရိအတိုင်းပဲဓမ္မသုဒ္ဓရာမင်းကြီးကြားလာအောင်အနေအချင်းအနိစ္စဝတ္တသင်္ခါရဥပ္ပါဒဝယဓမ္မိနောဩပိစိတဝါနိရောဇံတိတေတံဝုပသမောတုခောသင်္ခါရရှိရှိတညသင်္ခါရစုပုံအလုံးစုံတို့သည်အနိစ္စဝတ္တကွဲကြုတ်ပြဲစဲမှုမှုကျဲ၍အမြဲမတည်ကုန်စွာရကား ဥပါဒဝယဓမ္မိနောဖြစ်ယုံတွင်ကြည်လျက်ပင်တိုင်အောင်ဆက်ဆက်၍ပြစ်တတ်သောသဘောရှိကြလေကုန်၏ဥပ္ပစိတဝါအကြောင်းဘုံဘုံပေါင်းငါဆုံး၏ဖြစ်ကုန်ပြီလတ်သောနိရောဇာတိကွဲပြုတ်ပြည့်၍အစိတ်ကင်း၍ချုပ်ခြင်းမလားထုတ်ပြောက်ကြရလေကုန်၏ဒေသံထုတ်တဲ့ငုံလျိုးထုတ်ပြည့်ညှိုး၍အုပ်စိုးမရသင်္ခါရတရားတို့၏ ဥပသမောသိငါစံကြွငြိယာကြသည့်တိဝဗိမာနနိဗ္ဗာန်တိတလည်းဒုခောจิตာအေးမြဗိမခပဲဟောအေးမြချမ်းသာဖြစ်ပါ၏တော်တည်း အဲဒီအချိန်မှာပဲဟိုကဓမ္မသုံးတရာမင်းကြီးက နေပြီးတော့တရားလဲနာကြားရင်းနဲ့တခါလဲသူ့ရဲ့ဂရိအတိုင်းဘလူရဲ့ပါဇက်တဲကိုခုံချလိုက်တယ်။အဲလိုခုံချလိုက်တဲ့အချိန်မှာဟိုကတရားမင်းကဗန်ပြင်းထားတာဖြစ်တော့ဘယ်မှာစမ်းမလဲအဲဒီမှာသာလေးပွက်ယူပြီးတော့အဲဒီသူ့ရဲ့နန်းတော်ကိုပဲပြန်ပြီးတော့ပုတ်ပေးတယ်။ဒီမှာဆိုလိုရင်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူတဲ့ဒီအနိစ္စဝတ္တသင်္ခါရတရားဒေသနာတော်ဟာ ရှိရှိဓညသင်္ကာရစုပုံအလုံးစုံတို့ဒီအနိစ္စဝတ္တကွဲပြုတ်ပြဲဆဲမုံမုံကျဲ၍အမြဲမတည်ကုန်စွာရကားယုံနာဓမ္မသင်္ခါရတရားတွေဟာမြဲတဲ့တရားတွေလားမမြဲတဲ့တရားတွေလားမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအနိစ္စတဲ့အားလုံးရုပ်ရောနာရောရုပ်တရားနတ်တရားတွေဟာမမြဲတဲ့တရားတွေကြီးတဲ့သေးတဲ့ဥပါဒဝယဓမ္မီနောဖြစ်ယုံတွင်တိမယပင်တိုင်အောင်ဆက်စ၍ပြက်တတ်သောသဘောရှိကြလေကုန်၏ ရှင်းလာပြီးရင်နောက်ဆုံးတဏှိပါပြည့်ရမှာလေပြည့်ရမယ်ဟာကြီးတဲ့ပဲဒါကြောင့်ဘဝတစ်ခုရလာပြီးဇာတိပฏิသန္တိနေပြီဆိုရင်မရဏနောက်ဆုံးတဏှိသေဆုံးရမှာကြီးတဲ့ပဲမြဲတဲ့တရားတွေလားမမြဲတဲ့တရားတွေလားဒါကြောင့်ဥပါဒဝယဓမ္မိနော ဖြစ်ယုံတွင်တိမယဘင်းနိုင်အောင်ဆက်စား၍ပြတ်တတ်သောသဘောရှိကြလေကုန်၏ဥပ္ပစိတဝါအကြောင်းအဘုံဘုံပေါင်းကဆုံ၍ချစ်ကုန်ပြီနှံ့သော နိရောဇာတိကွဲပြုတ်ပြဲ၍အဆက်ကင်း၍ချုပ်ခြင်းမလားချုပ်ပြောက်ကြရလေကုန်၏မိမိတို့ရဲ့အကြောင်းတရားကြောင့်အခုလူဘဝကိုရရှိပြီးတော့လူရဲ့လို့ဖြစ်လာပြီးဖြစ်လာပြီးရင်လည်းပဲနောက်ဆုံးတနေ့ကျမရဏသိကြရမှာကြီးတယ်ပဲဖြစ်ပြီးရင်ပြည့်ကြရမှာကြီးတယ်ပဲမြဲတဲ့တရားတွေလားမမြဲတဲ့တရားတွေလားဗျာဒါကြောင့်ဥပ္ပိသေတဝါအကြောင်းဘုံဘုံပေါင်းကဆုံး၍ဖြစ်ကုန်ပြီလားတော့ နိရုဇံတိကွဲပြိုပြည့်၍အစက်ကင်း၍ကျုပ်ခြင်းမလားထုတ်ပြောက်ကြရလေကုန်၏မိမိတို့ရဲ့အကြောင်းတရားတွေကြောင့်အခုဒီဘဝမှာလူရဲ့လို့ဖြစ်ကြလူရဲ့လို့ဖြစ်ကြပြီးတော့သားရဲ့သမီးရဲ့မိရဲ့ဖရဲ့ဆွေရဲ့မျိုးရဲ့နဲ့အကုန်လုံးဆုံပြီးတော့မတွေ့ကြရပြီဘူးလားဒါပေမဲ့နောက်ဆုံးတနေ့ကျတော့ကိုလန်းကိုပဲမသွားရပြီဘူးလားဗျာ နိရောဇန္တိကွဲပြိုပြင်း၍အဆက်ကင်း၍ချုပ်ခြင်းမလားချုပ်ပြောက်ကြရလေကုန်၏နောက်ဆုံးတနေ့ကွဲကြရတာကြီးတယ်ပဲဟုတ်တယ်မို့လားကွဲပြိုပြင်း၍အဆက်ကင်း၍ချုပ်ခြင်းမလားချုပ်ပြောက်ကြရလေကုန်၏ဘုန်းကြီးတို့အခုမိမိတို့ရဲ့ဘဝအကြောင်းကံအားလျော်စွာလာပြီးတော့မိဘဒေါသနေကြတယ်ညီကောင်မောင်နှမဒေါသနေကြတယ်သားမိသားဖဒေါသနေကြတယ်ဆွေမျိုးသားချင်းမတော်တတ်ကြပြီဘူးလားဗျာလာပြီးတော့မိမိတို့ရဲ့ကုသိုလ်ကံအားလျော်စွာအကြောင်းအားလျော်စွာလာပြီးတော့ပေါင်းစုံပြီးတော့လူဖြစ်ကြရတယ် ဒီလိုလူပြစ်ပြီးတော့လည်းပဲနောက်ဆုံးတည်းနေနေတို့စံတီကွဲပြိုးပြည့်ရင်အစက်ကင်း၍ချုပ်ခြင်းမလားချုပ်ပြောက်ကြရလေကုန်၏နောက်ဆုံးတည်းကြတော့မကွဲရပေဘူးလားဗျာဒါကြောင့်တေတံဆုတ်တဲ့ငိုလျို့ချုပ်ပြည့်ညှိုး၍အုပ်စိုးမယသင်္ခါရတရားတို့ဤဝုမသမောသိငါစံကြွာသိငါစံကြွာညင်းရာကြတိဒီဝဗိမာန်နံနိဗ္ဗာန်တိသာလျင်ဘုန်းကြီးတို့ဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတော့ဖြင့် သိဝါဆိုတဲ့နောက်ဆုံးနိဗ္ဗာန်တရားသိတာလျင်အဲ့ဒီသင်္ခါရတရားတွေအလုံးပြတ်စဲဟုတ်ပြီထို့သိဉာဏ်အားတို့လိုအကျင့်ဉာဏ်အားတွေဘူးလားဗျာဒါကြောင့်ဝိပဿမောသိငါစံကြွညင်းရကြသည့်သီဝဗိမာန်နံနိဗ္ဗာန်တိတာလျင်ဒုခောจิตာအေးညဗိမခပဲဟောချမ်းလေးလာလေတော်တည်း အဲ့ဒီတရားနာကြားပြီးလို့ဘလူရဲ့ပါဇာထဲခုံချလိုက်တဲ့အခါကလည်းမဟုတ်ကတရားမင်းကပါကင်းထားတဲ့ဘလူဖြစ်တော့သာလီပန်ပြီးတော့နန်းတော်ကိုပြန်ပြီးတော့ပို့တယ်။ဆိုလိုရင်းကတော့ပြည်တို့ယောဂီများအခုသာသနာတွင်အချိန်ခါကာလမှာမို့မိမိတို့တရားကြီးလွယ်လွယ်လေးနဲ့နာနေရတယ်ဟုတ်တယ်မလား။တကယ်လို့သာသနာ့ဘာအချိန်ခါကာလမှာမှသွားပြီးတော့လူဖြစ်မယ်ဆိုရင်တရားနာဖို့ရလွယ်ပါမလား။ မလွယ်ဘူးအခုသာသနာတော်ကြီးကနေလိုလာလို့ထုံလင်းတော့ပါသာသနာတော်ကြီးကလည်းပဲနေလိုလာလို့ထုံလင်းတော့ပါနေတယ်မိမိကလည်းပဲလူ့ဘဝကိုလည်းရနေတယ်အသက်လည်းပဲရှည်ရှည်နေရတဲ့အတွက်ကြောင့်မို့အခုတတ္တမသဝနာသူတော်ကောင်တရားတွေကိုဟောပြောနိုင်တဲ့ပုဂ္ဂိုလ်ကြီးရှိတဲ့အတွက်ကြောင့်မို့တရားနာကြားခွင့်နဲ့မရပေဘူးလားဗျာကံကောင်းသလားကံဆိုးသလားဒီကံကောင်းပြီးတော့နေဒါရင်လားဆိုတော့ကိသောဗုဒ္ဓနာမုပ္ပါတော်တဲ့ ဗုဒ္ဓနာမုပ္ပါရောသုံးလို့တို့တာမြတ်ဘုရားတို့ဤထင်ရှားတွန်ပါပွင့်တွန်ပေါ်ပေါက်လာရခြင်းသည်နိကိသောဘဝတိဖြင့်ပါရမီတွေပါရမီတွေပြည့်အောင်ဖြစ်ခြင်းရပါသဖြင့်ပွင့်လာဖို့ရလွန်စွာခင်ရင်လှပါပြီဖရာတဆုတဆုပွင့်ဖို့ဆိုတာလည်းပဲဘုန်းကြီးတို့ယောဂီများလွယ်သလားခင်ရင်သလားဗျာအမတမခင်ရင်နေ ဘုရားတတုဖြစ်ဖို့ဆိုတာကဘုရားဖြစ်ဖို့အတွက်စုပန်ချွေကြတယ်။စုပန်တဲ့အခါမှာဘုန်းကြီးတို့ယောဂီများစိတ်ကလေးနဲ့စိန္ဒိတံတတ္တပင်ချေယနဲ့စိတ်နဲ့ဆူတောင်းတာဘုရားဖြစ်ဖို့နှုတ်မြဲပြီးတော့ဆူတောင်းတာမဟုတ်သေးဘူး။စိတ်နဲ့ဆူတောင်းတာတော့ခုနှစ်သိချေတိုင်တိုင်ဆူတောင်းရဲ့ဘယ်နှသိချေလဲလား။ခုနှစ်သိချေဘုရားအလောင်းဟာဘုရားဖြစ်နိုင်ရတဲ့ခုနှစ်သိချေတို့ကလပ်ပတ်လို့စိတ်ကြံပြီးတော့ဆူတောင်းနေတယ်။နှုတ်နဲ့မြဲပြီးတော့ဆူမတောင်းသေးဘူး။ နောက်တခါကိုသင်္ချေအနေအချင်းနှုတ်မြစ်ပြီးတော့ဆူတောင်းခဲ့တယ်ကိုသင်္ချေဟာဗာနဲ့ဆူတောင်းခဲ့တယ်နှုတ်ပြက်ပြီးတော့ဆူတောင်းခဲ့တယ်ဘုရားရှင်ရှင်ဧကံဖြစ်ပါရစေယနေ့ပြုတဲ့ဒါနာကောင်းမှုကြောင့်ယနေ့ဆောက်တည်တဲ့သီလကောင်းမှုကြောင့်ဘုရားရှင်ရှင်ဧကံဖြစ်ပါရစေဆိုပြီးတော့နှုတ်မြစ်ပြီးတော့ဆူတောင်းခဲ့တာကဘယ်နှသိချေလဲအဲဒီလိုနှုံမြင်ပြီးတော့ဆူတောင်းမိတဲ့အချိန်ကာလနောက်မှာဘုရားဖြစ်ခြင်းရဲ့အကြောင်းဖြစ်တဲ့ ဒါနာစရှိတဲ့ပါရမီ7ပါးတို့ကို လေးသိင်းချင်းနဲ့ကဘာတသိမ့်တိုင်နိုင်ကျိုးကျိုးစစနဲ့ပါရမီတော်ကြီးပြည့်စုံအောင်မဖြစ်ရပေဘူးလားဗျာတစ်ချိန်တစ်ခါလေးဖြည့်တာလားတစ်လလောက်တစ်နှစ်လောက်ပဲဖြည့်တာလားအချိန်ပေါင်းများစွာလားဘဝပေါင်းတဘဝပဲလားဘဝပေါင်းများစွာလားဘဝပေါင်းများစွာဒါကြောင့်ဧကဝါရဒါနပါရမီပုရိတဝဗုဒ္ဓဘဝိတုံနတ်တေကာ ဧကဝါရတတိဒါနပါရမိဒါနပါရမီကိုဘူရင်တမဖြစ်၍ဘုဒ္ဓဘုရားသည်ဘဝိတုံဖြစ်ခြင်းငါနတ်တက်ကမတကောင်းပါတကြိမ်တစ်ခါလောက်ဘုရားဖြစ်ဖို့ဆူတောင်းယုံနဲ့အဲ့ဒီပုဂ္ဂိုလ်ဘုရားဖြစ်နိုင်ပါမလားပါရမီပြည့်စုံလို့လားမပြည့်စုံလို့လားဘုရားဖြစ်ဖို့အတွက်ဟာလေကြည်စမ်းပါဦးစိတ်နဲ့ကြံစီဆူတောင်းနေတာခုနှစ်ပင်ချင်းနှုတ်မြတ်ပြီးတော့ဆူတောင်းနေတာကကိုယ်အပင်ချင်း ဒါနသီလစတဲ့ပါရမီတော်တွေ10ပါးကိုဖြည့်ကျင့်ခဲ့တာက၄သင်္ချေနဲ့ကဘာဘလောက်လဲကဘာတသိန်းတိုင်းနဲ့ကြိုးကြိုးစားစားနဲ့တွေ့မိလို့ပင်ပင်ပန်းပန်းခံပြီးတော့ပါရမီတော်တွေဖြည့်ကျင့်အောင် ပြည့်စုံအောင်ဖြည့်ကျင့်တော်မူခဲ့တယ်အဲလိုပြည့်ကျင့်ပြီးတော့မှတရားဖြစ်နိုင်တာဆိုတော့ဘုန်းကြီးတို့တနေ့တည်းပါရမီဖြည့်ရုံတဘဝတဲ့ပါရမီဖြည့်ရုံသေဘဝလောက်ပါရမီဖြည့်ရုံဘဝတရားလောက်ပါရမီဖြည့်ရုံနဲ့တော့ပြင်ပါရမီတွေပြည့်စုံနိုင်မှာမလားဗျာ ဒေတိမကောတိယပဏ္ဏကပတတတသာတိကာနိသတ္တရိသင်ရှိယနိတတပါရမီယောပုရိတဝါဘုဒ္ဓဘဝိတုံတကောတိဣမိနာကာရဏိနာဒုံလဘောဟောတိဒေတိမကောတိယပဏ္ဏအယုတ်ဆုံးအဖြစ်ကပ္ပတတသာသာတိကာနိကဘာတသိမ့်အလွန်ရှိကုန်သောသတ္တရိအသိရှိယနိလေးသိခြေတို့တိုင်တိုင်း တသပါရမီယောပါရမီ7ပါးအပြား30တို့ကိုဘုရတဝါဖြည့်ခြင်း၍ဘုဒ္ဓဖယားသည်ဘဝိတုံဖြည့်ခြင်းငါသေကောတိတကောင်း၏ဤမိနာကာရဏေနာဤစွာပြီးသောအကြောင်းကြောင့်ဒုံလဘောရခဲ့သည်ဟောဒီဖြစ်ပါ၏ဒါကြောင့်ဘုရားတဆူပွင့်တော်မူဖို့ရာဆိုတာလွယ်သလားခဲရင်သလားဗျာ အင်မတမခရင်နေတဲ့အင်မတမခရင်နေဒါကြောင့်ဒီလိုခဲရင်နဲ့ဟောဒီမြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးနဲ့ယနေ့ဘုန်းကြီးတို့ယောဂီများတွေ့ရသလားမတွေ့ရဘူးလားကဲပြီးတော့လူအပြေကိုလည်းရနေပြီအသက်လေးပဲရှည်ရှည်နေရပြီသူတော်ကောင်းတရားတွေလည်းနာကြားခွင့်ရပြီဘုရားရှင်ရဲ့သာသနာတော်ကြီးနဲ့လည်းပဲတွေ့ကြုံခွင့်ရနေပြီ မိမိတို့ရဲ့ဘဝဟာကံကောင်းသလားကံဆိုးသလားမိမိတို့ဘဝကိုပြန်ပြီးတော့ဟောဒီရာဂေခြင်းတရား၄ပါးနဲ့ပြန်ပြီးတော့ချိန်ထိုးဆန်းစစ်ကြည့်ချိန်ထိုးဆန်းစစ်ကြည့်လို့ဒါလေးတွေကန့်ညီနေပြီဆိုရင်မိမိတို့ဟာလူဘဝရတာအင်မတန်မှကံကောင်းနေရခဲ့တဲ့လူဘဝကြီးရနေတာအင်မတန်မှကံကောင်းနေဒါကြောင့်ရခဲ့တဲ့လူဘဝကိုလည်းရနေပြီ အသက်ရှင်ခဲ့တဲ့အဲ့ဒီမှာအသက်ရှင်ရှင်နေဖို့ရာခရင်နာကိုလည်းပဲအသက်ရှင်ရှင်နေရပြီဒါဓမ္မသဝနာသူတော်ကောင်းတရားတွေနာကြားဖို့ရာခရင်နာကိုလည်းပဲအခုနာကြားနေရပြီမြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးနဲ့တွေ့ကြုံမှုရာခရင်နာကိုလည်းပဲအခုသာသနာတော်ကြီးနဲ့မတွေ့ကြုံရပြီဘူးလားဟဲ့လိုညာခခြင်းတရား၄ပါးနဲ့ပြည့်စုံမှုရာဆိုတာလွယ်ပါမလား အင်မတန်ကိုမိမိတို့မှာပါရမီတွေပြည့်စုံတဲ့နေရာပြည့်စုံနေလို့ဒီတရား၄ပါးနဲ့ခုမိမိတို့မှာပြည့်စုံနေပြီဒီလိုပြည့်စုံနေတဲ့အချိန်လေးမှာမိမိတို့ဟာပဲစင်ရလွတ်လောက်တော့တမက်တပိုလောက်တော့ရအောင် အားထုတ်ဖို့ရမလိုအပ်ပေဘူးလားဗျာတမက်တပိုလောက်တော့ရအောင် အားထုတ်ဖို့လိုတယ်ခုသာသနာတော်နဲ့ပြုဖို့ရခရင်နဲ့ခုတို့နေပြီလူဘဝရဖို့ခရင်နဲ့လူဘဝရနေပြီအသက်ရှင်ရှင်နေဖို့ခရင်နဲ့အသက်ရှင်ရှင်နေရပြီ ဒါရင်လားဆိုတော့သူတော်ကောင်းတရားတွေနာကြားယုံနေလားဆိုတော့ကိုယ်တိုင်းခန္ဓာညာရောက်မပွားများရပြီဘူးလားဒီမြတ်စွာဘုရားရဲ့တရားတွေပွားဖို့ဆိုတာကဘုရားရှင်ပွင့်ပြီးတော့ဘုရားရှင်ရဲ့သာသနာတော်ကြီးထွန်းကားပြီးတော့နေမှဒီတရားတွေပွားများအားထုတ်ခွင့်ရတာတကယ်လို့သာသနာမှာသာသနာ့ဘာအချိန်ကာလမှာမိမိတို့လူလာဖြစ်နေ အဲ့ဒီအချိန်မှာသာသနာတော်ကမထွန်းကားတော့ယခုလိုတရားတွေဟောပြောနိုင်တဲ့ပုဂ္ဂိုလ်ကြီးရှိပါမလားတရားဟောပြောနိုင်တဲ့ပုဂ္ဂိုလ်တွေမရှိလို့ရှိရင်အဲ့ဒီတရားတွေနာကြားခွင့်ရောရပါမလားနာကြားခွင့်မရတဲ့အတွက်ကြောင့်မို့ဒီတရားတွေဒီလိုကျင့်ရမယ်ဒီလိုသိရမယ်ဒီလိုပင်ရမယ်ဆိုတာကိုရှင်းစင်နေတက်စင်နေပဲစင်နေဆိုတာရောသူတို့သိနိုင်မှာမလားဗျာဘလို့မှတရားတွေကိုကြွားများခွင့်အထုတ်ခွင့်မရနိုင် အဲ့လိုပွားများအားထုတ်မရနိုင်လို့ရှိရင်ဒီပုဂ္ဂိုလ်ကြီးဆင်းရဲတွေငြိမ့်နိုင်ပါမလားဆင်းရဲမငြိမ့်နိုင်ဘူးအခုဘုန်းကြီးတို့ယောဂီများသာသနာတော်ကြီးနဲ့လည်းပဲတွေ့နေပြီလူအဖြစ်ကိုလည်းပဲရနေပြီအသက်လည်းရှိရှိနေရပြီသူတော်ကောင်းတရားတွေလည်းနာကြားနေရပြီသို့တော်ဒီသူတော်ကောင်းတရားတွေကိုခန္ဓာဉာဏ်ရောက်အနေအချင်းကျင့်ကြံပွားများအားထုတ်ခွင့်မရသေးဘူးဆိုရင်မိမိဟာသာသနာတော်နဲ့တွေ့ရကြနပ်ပါမလား အသက်ရှိရှိနေရရိုးရိုးနှပ်ပါမလားဗျာဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကယောဇဝတ္တတတံရှင်ဝေအပတံဥဒယပယံဧကဟံဇိဝိတံတေယောပတတောဥဒယပယံယောဇပုဂ္ဂလောမြည်သူမဲ့သောအကျင့်ပုဂ္ဂိုလ်သည်ဥဒယပယံဥဒယဥဒယပယံယုံနာအဖြစ်ပြတရားတွေကိုဝိပဿနာဉာဏ်ဖြင့်မတွေ့ရလို့ရှိရင် ဝဒတတံသင်္ချာတွေ့ကျုံအနှစ်တရာကာလပါလုံးဇီဝေမပြတ်အစင်အသက်ရှင်၍နေရပါတော်လေနတ်တိယောလူဖြစ်ရာကျိုးမနှယိုအမှန်တရားရီရောဇပုဂ္ဂလောမြည်သူမသူအကျင့်ပုဂ္ဂိုလ်သည်ဥရယဘေယံယခုလိုပြစ္ဆုတ်ပံတဲ့တဲ့၌ပေါ်လာတဲ့ခန္ဓာ၅ပါးယုတ်နာနှစ်ပါးတို့၏ဖြစ်ခြင်းပြည့်ခြင်းဆိုတဲ့သဘောကို ပတတောဝိပဿနာဉာဏ်ပညာဖြင့်ဧကံတိရိရှုမှတ်ပွားများအားထုတ်ရင် တွေ့မြင်ရသည်ရှိသောဧကဟံဇီဝိတံတနေ့တရေတမနပင်အသက်ရှင်၍နေရပါတော်လေသေယောသာသနာနှင့် တွေ့ကြုံရာကျိုးနပ်ပတ်သဖြင့်မပြတ်တစေမြတ်လာပါ၏တည်း စေဒီလိုဘုန်းကြီးတို့ယောဂီများမှာသာသနာတော်နဲ့လည်းတွေ့နေပြီလူဖြစ်ကိုလည်းရနေပြီအဲဒီလိုသာသနာတော်နဲ့တွေ့လူဖြစ်ကိုရလို့အသက်ရှင်ရှင်နေရပါလျက်သားနဲ့ယခုမြတ်စွာဘုရားရှင်ဟောကြားတော်မူထားတဲ့ဆင်းရဲငြိမ်းချမ်းဖြစ်တဲ့ဒီတတိပဋ္ဌာန်ဝိပဿနာတရားတွေကိုမှပွားများအားထုတ်ခွင့်မရလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအသက်ရှင်ရှင်နေရာကျိုးနတ်ပါမလားသာသနာတော်နဲ့တွေ့ရာကျိုးရောနတ်ပါမလား မနှက်ဘူးမိမိတို့မှာလူဘဝမှာလူပြည့်ရကြိုးလည်းမနှက်ဘူးသာသနာတော်နဲ့တွေ့ရကြိုးလည်းမနှက်ဘူးဒါကြောင့်ယခုလိုသာသနာတော်နဲ့လည်းတွေ့နေပြီလူဖြစ်ကိုလည်းရနေပြီနိမန္နမနဲ့သွန်သိညွန်ပြဆုံးမပေးနိုင်တဲ့ဆရာသမားကောင်းများကိုလည်းပဲမိခိုရနေပြီဒီချိန်ဒီမှာဝင်ရောက်ပြီးတော့မိမိကျင့်ကြံပွားများအားထုတ်လို့ရုပ်တဘောနံတဘောယုံနာရဲ့အဖြစ်ပြတဘောလေးကိုကိုယ်တိုင်ညာခြင်းဧကံတိတိတစ်ချိန်တစ်ခါလောက်တွေ့လိုက်ရမြင်လိုက်ရမယ်ဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာလူဘဝမှာလူဖြစ်ရာကြိုးမနှက်ပေဘူးလား အသက်ရှည်ရှည်နေရကြိုရောမနှက်ပေဘူးလားနှက်တယ်တချို့ပုဂ္ဂိုလ်တွေဟာအသက်တာရှည်နေတယ်တရားအားထုတ်ခုရလားဗျာအားမထုတ်ဘူးလို့ရှိရင်သူ့ဘဝဟာအသက်ရှည်ရှည်နေရကြိုနှက်ပါမလားအသက်တွေဘယ်တော့ပဲရှည်နေပြီမဲ့သူဟာမြတ်စွာဘုရားသာသနာတွင်မှမှအားထုတ်ခွင့်ရတဲ့တရားကိုကိုယ်တိုင်ကိုယ်ကျအားမထုတ်လိုက်ရဘူးဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာကံဆိုးဆုံးပုဂ္ဂိုလ်ပဲသာသနာတွင်မှလူလည်းဖြစ်တယ်သာသနာတော်နဲ့လည်းကြုံနေတယ် အခုမိမိမှာအသက်ရှိရှိလဲနေရတယ်နိမန်လမ်းမှန်နဲ့သွန်တင်ညွန်ပြနေတဲ့ဆရာသမားတွေလည်းတွေ့နေတယ်ဒီချိန်မှာမှမိမိမှာအကြောင်းအမျိုးမျိုးကြောင့်သို့မဟုတ်အကြောင်းတစ်မျိုးမျိုးကြောင့်တရားကွယ်မှာဝင်ပြီးတော့အာထုတ်ခွင့်မရလိုက်ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကံဆိုးသလားကံကောင်းသလားကံဆိုးရင်ဒါကြောင့်ဘုန်းကြီးတို့ရှင်မင်းဟောဓမ္မမိသားစုများကိုကံဆိုးသူတွေမဖြစ်စေခြင်းဘူးသာသနာတော်နဲ့တွေ့ရကြို့နတ်စေခြင်းလေလူဘဝမှာလူဖြစ်ရကြို့ရောမနတ်စေခြင်းဘူးလား နတ်စီတင်လုံးလို့ဘုန်းကြီးဒီလောက်တိုက်တွန်းနေတာဒါကြောင့်တကယ်လို့မိမိတို့မှာရက်ရှည်ကြီးအာမထုတ်နိုင်တောင်မှရွှေမင်းဝသာသနာရိပ်တာကို10ရက်လောက်လာပြီးအာထုတ်ကြည့်လိုက်ပါအာထုတ်ကြည့်လိုက်လို့ယောဂီရဲ့ပါရမီအားလျော်စွာသမာဓိတရားတွေစိတ်တည်ငြိမ်မှုသမာဓိတရားတွေရလို့ရုပ်သဘောနာမ်သဘောသိတဲ့ယထာဘုဒ္ဓဉာဏ်အဲ့ဒီဉာဏ်လေးရပြီဆိုရင်အတ္တဒိဋ္ဌိသက္ကာယဒိဋ္ဌိမပြုတ်ပေဘူးလားအဲ့ဒီဒိဋ္ဌိနောက်ပြုတ်သွားပြီဆိုရင်အပေကာရောမလွတ်နိုင်ဘူးလား လွတ်နိုင်တယ်ဒီတဲ့ပို့ပြီးတော့ဘုန်းကြီးတို့ယောဂီများကဒီယုတ်နံတရားလေးရဲ့ပေါ်လိုက်ကြောင်းလိုက်ပေါ်လိုက်ကြောင်းလိုက်နဲ့မမြဲတဲ့သဘောလေးကိုမြင်နေတစ်ချိန်တစ်ခါတော့တွေ့လိုက်ရမယ်ဆိုရင်မြတ်စွာဘုရားရှင်ရဲ့သာသနာတော်နဲ့တွေ့ရကြိုးမနှက်ဘူးလားလူပြည့်ရကြိုးရောမနှက်ပေဘူးလားအဲတော့ရာသွေးခြင်းတရား၄ပါးနဲ့ပုံနေတဲ့အချိန်ကြုံနေတဲ့အချိန်လေးမှာအောက်ဖြင့်အပင်စင်းရင်လွတ်နိုင်တဲ့ဓမ္မတပူလောက်တော့ရအောင်အားထုတ်ဖို့မလိုပေဘူးလားဗျာကဲဒါလေးကိုဘုန်းကြီးတို့ယောဂီများမှတ်တမ်းလေးတင်လိုက်ရအောင်နော် လူတယောက်ဟာဖြစ်ဖို့ရာလွန်စွာခဲရင်သည်လူတယောက်ဟာဖြစ်ဖို့ရာလွန်စွာခဲရင်သည် ရှေခဲလစွာလူဆိုတာရှေခာနေရသည်ရှေခဲလစွာလူဆိုတာရှေခာနေရသည် ဒီတော့လူဘဝမှာလူပြန်ဖြစ်ဖို့ဆိုတာလွယ်သလားခင်းရင်သလားဘာကြောင့်ခင်းရင်တာလဲကုသိုလ်စိတ်များလို့လားအကုသိုလ်စိတ်များလို့လားဒီအကုသိုလ်စိတ်များတဲ့ပုဂ္ဂိုလ်တွေကလူဖြစ်မလားအပယ်ရောက်မလားဒီငရေတရိစ္ဆာန်ပြိတ္တာဆိုတဲ့အပယ်ဘုံကိုရောက်မယ်ဟောကုသိုလ်စိတ်တွေများတဲ့ပုဂ္ဂိုလ်ကလူဘုံလူဘဝနတ်ဘုံနတ်ဘဝမရောက်နိုင်ပြီဘူးလားဒီဒါကြောင့်လူတယောက်ဖြစ်ဖို့ခရင်နဲ့ခရင်နဲ့အဲ့ဒီခရင်နဲ့ကနေပြီးတော့ဘုန်းကြီးတို့ယောဂီများကလူလာပြီးတော့မဖြစ်ရဘူးလား ခဲ့ဒါကုသိုလ်တရားတွေပါလို့လားမပါလို့လားဒါကုသိုလ်တွေပြုခဲ့ကြလို့နောက်တကဘုန်းကြီးတို့အသက်ရှင်ဖို့ရောမခင်ရင်ဘူးလားဆိုလိုက်အသက်ဆိုတာရှင်ဖို့ရာလွန်စွာခေရင်သည်အသက်ဆိုတာရှင်ဖို့ရာလွန်စွာခေရင်သည် ရှေကေလှစွာသက်ဆိုရာရှေကနေရပြီရှေကေလှစွာသက်ဆိုရာရှေကနေရပြီ တယောက်ရဲ့အသက်ရှည်ဖို့ရလွယ်သလားခဲရင်သလားအခုဘုန်းကြီးတို့ယောဂီများမိဘများဟာကြည့်ပေါ့သားသမီးလေးတွန်းကားလာပြီဆိုရင်အဲ့ဒီသားသမီးလေးအသက်ရှည်ဖို့ရအတွက်ယူယူရရမပြုစုရဘူးလားအဲ့ဒီကလေးငယ်အသက်ရှည်ဖို့ရအတွက်ပြုစုလိုက်ရတာပြုစုလိုက်ရတာမှတခါရင်အချိန်လေးကိုတခြားအလုပ်တွေကိုအချိန်မပေးနိုင်ဘူးဒီသားတွေဒီသမီးတွေဒီပေါ်မှာပဲပြုစုရတဲ့ပုံမကင်အောင်ချင်းမကင်အောင်ရင်မနာအောင်ရင်မအောင်အောင် သူ့အချိန်နဲ့သူသူ့ဟာနဲ့သူဘာမှမပြောတတ်တဲ့ကလေးလေးအင်မတန်မှပျော်ပြီးတော့နေတဲ့ဒီလေးလေးအဲ့ဟာလေးကိုပဲအသက်ရှင်အောင်မွေးမြူလာခဲ့ရတယ်ဆိုတာလွယ်သလားခင်းရင်မလားဒီအဲ့ဒီခင်းရင်နဲ့အသက်ရှင်ဖို့ခင်းရင်နဲ့တဲကအခုဘုန်းကြီးတို့ယောဂီများအသက်ရှင်ရှင်မနေရဘူးလားကယ်အသက်ရှင်ရှင်နေရတယ်ဆိုတာကံကောင်းတာလားကံဆိုးတာလားလောကကြီးမှာမိသားစုတစ်ခုမိသားစုတစ်စုတည်းမှာ ဘုန်းကြီးတို့ယောဂီများပထမဦးဆုံးသိတဲ့ပုဂ္ဂိုလ်ဟာကံဆိုးဆုံးပုဂ္ဂိုလ်ပဲသေတာတစ်ခုဟာနောက်ကျတာအကောင်းဆုံးပဲဒါကြောင့်လေဆိုတော့နောက်ကျနေရင်မိမိပြုကျင်တဲ့ကုသိုလ်တွေပြုလို့မရဘူးလားကြားတယ်အဲ့ဒီပုဂ္ဂိုလ်ဟာအဲ့မှာသေတာဟာနောက်ကျတာအကောင်းဆုံးပဲဒါကြောင့်အသက်ရှင်နေမိမိပြုကျင်တဲ့ကောင်းမှုတွေပြုလို့ရနေပဲဒါနကောင်းမှုပြုကျင်လည်းရတယ်သီလဆောင်ရင်လည်းရတယ်ဘာဝနာပွားခြင်းရောမရဘူးလား အေးဒါကြောင့်အသက်ရှိတာကံကောင်းသလားကံဆိုးသလားဒီနောက်တကဘုန်းကြီးတို့မြတ်စွာဘုရားဟောတဲ့သူတော်ကောင်းတရားနာဖို့ရရောမခဲရင်ဘူးလားသာသနာ့ဘအချိန်ခါကာလမှာနာကျင်လို့နာလို့ရပါမလားဒီဒီသာသနာတော်ရဲ့အချိန်ခါကာလမှာတော့ဘုန်းကြီးတို့မြန်မာနိုင်ငံတော်ကြီးသာသနာတော်ထွန်းကားပါရင်ဒါပေမဲ့လို့ဘုန်းကြီးတို့နေဇက်ဒေသတောင်တန်းဒေသတွေမှာတရားနာကျင်လို့လွယ်ပါမလားအဲဒီမှာသာသနာတော်ရောက်သလားမရောက်ဘူးလား မရောက်တဲ့အတွက်ကြောင့်မို့တရားနာကျင်တဲ့နဲ့အဲ့ဒီနေဇဒေတာမှာလူဖြစ်နေကြတဲ့ပုဂ္ဂိုလ်တွေတရားမနာခွင့်မရရှာဘူးအမတန်ခင်းရင်နေဟုတ်တယ်မလားဗျာသူတရားတော်ဟာနာဖို့ရာလွန်စွာခင်းရင်သည်တရားတော်ဟာနာဖို့ရာလွန်စွာခင်းရင်သည် ရခဲ့စွာတရားဟာနာဂာနေရသည်နာယခဲ့စွာတရားဟာနာဂာနေရသည် ရေတရားနာဖို့ဆိုတာလည်းပဲတကယ်သူတော်ကောင်းတရားနာဖို့ဟာပိုခရင်တယ်အဲလိုနာရခဲ့တဲ့တရားတွေကိုဘုန်းကြီးတို့ယောဂီများနေ့စဉ်နေ့တိုင်းမနာရပြီဘူးလားနာရတယ်ကံကောင်းသလားကံဆိုးသလားဗျာအမှန်တန်ကံကောင်းပါလေချိုးချိုးပုဂ္ဂိုလ်ကြီးနေနေရရကပုဂ္ဂိုလ်တွေတရားနေ့စဉ်နာကျင်ရကြတာပဲဒါပေမဲ့ဟောပြောမဲ့ပုဂ္ဂိုလ်မရှိတော့နာခွင့်ရရလား နာခွင့်မရကြတော့တခြားအခြားဓမ္မဂတိကဟောနိုင်ပြောနိုင်တဲ့ပုဂ္ဂိုလ်တွေကိုငွေကုန်ကြေးကျမြောင်းများစွာအကုန်ကြခံပြီးတော့တရားပွဲကြီးတွေကျင့်ပါပြီးတော့ဓမ္မပူဇာတွေပူဇော်ပြီးတော့တရားတွေမနာရပြီဘူးလားဗျာအခုဘုန်းကြီးတို့ယောဂီများမှာဘာမှအခက်အခဲမရှိဘာမှဓမ္မပူဇာပူဇော်တရားမလို့တရားနာရမယ်ရှင်ဒီနေ့တာဆိုရင် နေ့စဉ်နေ့တိုင်းတဏှာဤတဏှာဤတရားမနာရပြီဘူးလားဗျာ နာရတယ်နောက်တစ်ခါသာသနာတော်နဲ့တွေ့ဖို့ရော မခဲရင်ဘူးလားသာသနာတော်နဲ့တွေ့ဖို့ဆိုတာဘုရားမပွင့်မဲနဲ့သာသနာတွေ့ပါမလားဘုရားတစုတစုပွင့်ဖို့ရပို့ပြီးတော့မခဲရင်ဘူးလားဒီခင်းရင်နဲ့မြတ်စွာဘုရားပွင့်တော်မူခဲ့တဲ့အတွက်ကြောင့်အခုသာသနာတော်ကြီးနဲ့မိမိတို့မတွေ့ရပေဘူးလားဗျာသူသာသနာဟာတွေ့ဖို့ရာလွန်စွာခဲရင်သည်သာသနာဟာ တွေ့ဖို့ရာလွန်စွာခေရင်သည်တွေ့ခဲ့လှစွာသာရဏတွေ့ကနေရ၏ တွေ့ခဲ့လှစွာသာသနာတွေ့ကနေရသည်အင်မတန်တွေ့ရခဲ့တဲ့သာသနာတော်နဲ့လည်းအခုမတွေ့ဘူးလား ခဲ့ရခဲ့ခြင်းတရား၄ပါးအဲဒီ၄ပါးထဲမှာတွေ့ရခဲ့တဲ့သာသနာတော်နဲ့လည်းပဲအခုတွေ့နေရပြီဖြစ်ခဲ့တဲ့လူဘဝလည်းပဲအခုဖြစ်ပြီးတော့မနေရပြီဘူးလားလူဘဝမှာလည်းရနေပြီဓမ္မတန်အသက်ရှိခဲ့တာလည်းပဲမိမိတို့မှာအသက်ရှိရှိမနေရပြီဘူးလားဗဒ္ဓမတဝနာသူတော်ကောင်းတရားနာဖို့ရခဲရင်နဲ့အဲ့ဒီခဲရင်နဲ့သူတော်ကောင်းတရားတွေရောမနာရပြီဘူးလားကဲဒီအကြောင်းလေးပါပြည့်စုံသလားမပြည့်စုံဘူးလား ပြည့်စုံတဲ့ပုဂ္ဂိုလ်တွေဆိုတော့ကံကောင်းတဲ့ပုဂ္ဂိုလ်တွေလားကံဆိုးတဲ့ပုဂ္ဂိုလ်တွေလားပါရမီရှိတဲ့ပုဂ္ဂိုလ်တွေလားပါရမီမရှိတဲ့ပုဂ္ဂိုလ်တွေလားပါရမီရှိပါတယ်မိမိတို့ကတရားအမထုတ်ရသေးဘူးအမလီပါရမီကမရှိဘူးတရားအထုတ်ချင်ပါရင်အားကိုမထုတ်နိုင်ပါရမီပဲလွဲ့လွဲ့ချပါရမီရှိနေတယ်ကိုယ့်အကိုအကြောင်းပြပြီးအမထုတ်ချင်လို့မိမိတို့တရားအထုတ်ပြန်တော့လည်းပဲတချို့ကပြောတယ်ဩပါရမီမရှိလို့နေမှတရားမရမဟုတ်ဘူးပါရမီရှိတယ်မပြည့်စုံသေးလို့ ပါရမီဗံဖြစ်လို့လေပါရမီမပြည့်စုံသေးလို့ပါရမီပြည့်စုံလာတဲ့တနေ့ကျတော့ဒီတရားအသိဉာဏ်တို့တွေမရနိုင်ပြီဘူးလားကဲဒီတော့ပါရမီပြည့်စုံဖို့ဆိုတာလည်းပဲမပြည့်ပဲနဲ့ပြည့်ပါမလားမပြည့်ပဲနဲ့မပြည့်ဘူးဘာပဲဖြစ်ဖြစ်ပေါ့လေလေ့ကျင့်ဆိုတာဒီလိုလုပ်ယူရတာပဲအမြဲတမ်းလေ့ကျင့်ယူရတာပဲစာဖတ်နေတဲ့ပုဂ္ဂိုလ်ဟာစာတစ်ခေါက်နဲ့မရရင်နောက်တာတစ်ခေါက်မဖတ်ရဘူးလားနောက်တစ်ခေါက်ဖတ်လိုက်တော့စာလေးကပို့ပြီးတော့ကြည်ညက်မလာဘူးလား ကျင်ရဲ့လာတယ်ဟောမတရားလေးကိုသဘောမပေါက်သေးဘူးဆိုနောက်တစ်ခေါက်ဖြတ်ပါသဘောမပေါက်ပြီဘူးလားဟောနောက်ကြတော့တစ်ပြည့်နောက်တစ်ခေါက်နောက်တစ်ခေါက်ပတ်လိုက်တဲ့အခါကျဒီစာကြီးကျင်ရဲ့ပြီးတော့အလွတ်အာကုန်မရနိုင်ပြီဘူးလားရသွားတဲ့အဲ့ဒီစာရဲ့သဘောအတိတ်ပဲရောအကုန်လုံးသဘောမပေါက်ပြီဘူးလားဗျာအခုလည်းပဲဒီတိုင်းနဲ့တရားအထုတ်တဲ့အခါမှာဒီတစ်ခေါက်နဲ့တရားမရသေးရင်အာပါရမီမရှိလို့မရဘူးနောက်မဆုံးရင်နောက်တစ်ကြိမ်အာထုတ်ဖို့ရမကြိုးစားရဘူးလား ။ဒီနောက်တစ်ကြိမ်အားထုတ်ရင်ပထမအကြိမ်တဲ့ဒုတိယအကြိမ်ကပို့ပြီးတော့အားထုတ်လို့မကောင်းဘူးလား။ကောင်းတာလေးနဲ့ဒီဒုတိယအကြိမ်အားထုတ်တဲ့ဟိုသိပြီးတော့မကောင်းသေးဘူးဆိုရင်နောက်တစ်ခါတတိယအကြိမ်အားထုတ်ကြည့်တတိယအကြိမ်နဲ့ဒုတိယအကြိမ်နဲ့ပို့ပြီးတော့မကောင်းမိဘူးလား။အဲဒီလိုနဲ့တရားရှုမှတ်လို့ကောင်းပြီးတော့နောက်ကြတော့မိမိရဲ့ပါရမီအားလျော်စွာဝိပဿနာဉာဏ်နဲ့ဆင်းဆင်းတဲပြီးတော့ဘုန်းကြီးတို့ယောဂီများရဲ့ပါရမီအလျောက်မြတ်ညာပူညာနိဗ္ဗာန်တိအောင်မျက်မှောက်မပြုတ်နိုင်နေဘူးလားဗျာ။ ကဲဒါကြောင့်အကြောင်းလေးပြာတော့ဆုံနေပြီဟုတ်တယ်မို့လားဆုံခဲ့တဲ့အကြောင်းလေးပြာဆုံခိုင်လေးမှာတော့ပြင်အရိယာမဲ့တမက်လောက်တော့ရအောင်အထုတ်ဖို့ရမလိုဘူးလားသူအကြောင်းလေးပြာဆုံဖို့ရလွန်စွာခေရင်သည်အကြောင်းလေးပြာဆုံဖို့ရလွန်စွာခေရင်သည် ဆုံးကင်းလှစွာကြောင်းလေးပြထုံးကနေရသည်ဆုံးကင်းလှစွာကြောင်းလေးပြထုံးကနေရသည် ကြောင်းလေးရာသလုံးအခုဘုန်းကြီးတို့ယောဂီများအားလုံးပြည့်စုံနေပြီဟုတ်တယ်မို့လားဗျာပြည့်စုံနေပြီဆိုတော့ပါရမီရှိတဲ့ပုဂ္ဂိုလ်တွေလားပါရမီမရှိတဲ့ပုဂ္ဂိုလ်တွေလားဒီပါရမီရှိတဲ့ပုဂ္ဂိုလ်တွေဆိုတော့ဒီအကြောင်းလေးပါဆုံးခိုက်ကလေးမှာဘုန်းကြီးတို့ယောဂီများကြိုးစားလိုက်နေဆိုရင်အောက်ထက်တမက်တက်ဖို့လောက်ရသွားရင်ပဲဆင်းရဲတွေလုံးဝမငြိမ့်နိုင်နေဘူးလားဗျာဒါကြောင့်အောက်တဲ့အရိယာမဲ့လောက်တော့ရအောင်ကြိုးစားဖို့ရမသိနေဘူးလား စုအကြောင်းလေးပြာဘုံတိုင်းမှာပရိယာမက်တော့ရသည်မည်အကြောင်းလေးပြာဘုံတိုင်းမှာပရိယာမက်တော့ရသည်မည် ပြောင်းလဲရာဖြုံပြည့်စုံနေပြီဆိုတော့မိမိတို့ကြိုးစားလိုက်နေဆိုရင်ပါရမီအလျောက်အောက်ဖြင့်သောတပတ္တိမဲ့လောက်တော့မရနိုင်သေးဘူးလားသောတပတ္တိဉာဏ်လောက်ရပြီဆိုရင်ဒိဋ္ဌိဝိဇိကိစ္စတိလပရပရမတ္တဆိုတဲ့အဲ့ဒီတန်ရောစဉ်တွေပယ်ပြီးတော့ဟောအပယ်ဆင်းရဲမလွတ်နိုင်နေဘူးလားဗျာလုံးဝအပယ်ဆင်းရဲကလွတ်နိုင်ပြီဒါကြောင့်သာသနာတော်နဲ့လည်းတွေ့ရကြမနှက်ပေဘူးလားလူဘဝလူပြည့်ရကြရောမနှက်ပေဘူးလား အဲ့ဒီမှာသာသနာတော်နဲ့တွေ့ရကျိုးလဲနဲ့မယ်လူဖြစ်လူလူဘဝလူဖြစ်ရကျိုးလဲနဲ့မယ်ဟုတ်တယ်မလားဒါကြောင့်ဘုန်းကြီးတို့ယောဂီများငါတို့တော့ဘယ်နှရက်ပြည့်ပြီးပြန်မယ်စိတ်မကူးနဲ့ဒီအကြောင်းလေးလေးပါဆုံဖို့ရဆိုတာခရင်နဲ့ငါဒီလိုဆုံနေတဲ့အချိန်လေးမှာတော့ငါရိယာမက်တော်ရအောင်ကြိုးစားမယ်လို့ဒီလိုစိတ်ထဲမှာဆုံးဖြတ်ချက်ပိုင်ပိုင်နိုင်နိုင်ချပြီးတော့မိမိတို့ဆက်လက်ပြီးတော့ကြိုးစားအားထုတ်သွားရင်ဒီတရားအသိဉာဏ်ဓုတွေမရနိုင်ပြီဘူးလား ကိသောမနုဿပတိလာဘောကိသမေဇာနာဇီဝိတံကိသံတတ္တမတဝနံကိသောဗုဒ္ဓနာမုပ္ပါရောမနုဿပတိလာဘောလူဗုဒ္ဓနာလူလောက၌လူဖြစ်ရခြင်းသည်ကိသောကြီးစွာလုံလာကုသိုလ်ဖြင့်ရသောကြောင့်ခေရင်ကြီးခေရင်နှပါပေ၏မေဇာနာဇီဝိတံတတ္တဝါတို့၏ချမ်းသာစေတည်အသက်ရှင်ခြင်းနေရခြင်းသည် ကိစ္စဘေးအတဏယံတွေတွင်အန္တရာယ်တွေများလာပါသဖြင့်လွန်စွာခရင်လာပါ၏ဒါဓမ္မတဝနနိမလမနိဗ္ဗာန်ရောက်ကြောင်းတော်ကောင်းတို့၏ကြောင်းကျိုးပြတ်သားမြတ်တရားကိုကြားနာရခြင်းသည်ကိစ္စဘုရားပွင့်မှာကြားနာရပါသဖြင့်နာယဘူရလွန်စွာခရင်လာပါ၏ ဗုဒ္ဓနာမုပ္ပါရောတုံးလို့ထောထားမြတ်ဖရာတို့ဤထင်ရှားထွန်းပါပွင့်ထွန်းပေါ်ပေါက်တော်မူလာရခြင်းသည်နိကိသောဘဝတင်ခြင်းပါရမီဤကြည်ဝအောင်ဖြည့်ခြင်းရပါသဖြင့်ပွင့်လာဖို့ရာလွန်စွာခင်းရင်လာပါပြီတော်တည်းကြည်မာရသူကြ